အထိဣမသမိန်ကာယေကေသာလောမာနခဒန္တာတကြောမန်သံနာရုအထိအထိမိန်ယံဝကံဟတယံယကနံကိလောမကံပိယကံပဖာသံအန္တံအန္တကုဏံဥဒရိယံကရိသံမထလုံကံ ပိဋ္ဌံစေမံပုဗ္ဗောလောဟိတံစေထောမေတော်အသုဝသာခေလောစေငါနိကာလသိကာမုတ်တံတိဒဝဒိဉ္စာကာရံ